ခန်းကြီး32အငယ်1မှ9ယာကုပ်သည်ခရီးသွားပြန်၍ဘုရားသခင်၏ကောင်းကင်တမန်တို့သည်ကြိုးဆိုခြင်းဟံလာကြသည် ကိုယာကုပ်မြင်လျင်ဘုရားသခင်၏တတ်တော်ဖြစ်သည်ဟုဆို၍ထိုအရက်ကိုမဟာနိမ်အမည်ဖြင့်မှဲ့လေ၏ထိုအခါယာကုပ်သည်အကူအေးသောနေရာအေဒုံပြည်ကြီးဟုသောဇိရပြည်သို့တမန်တို့ကိုမိမိရှေ့မှဆေလွတ်၍မှားလိုက်သည်ကား ကိုယ်တော်ဤကျွန်ယာကုပ်ကကျွန်တော်သည်လာဘန်ထံမှတဲခို၍ယခုတိုင်အောင်နေပါပြီကျွန်တော်၌နွားမြဲတိုးစိတ်ကျွန်ယောက်ျားမိန်းမများရှိကြပါ၏ကျွန်တော်သည်သခင်ဤစိတ်တော်နှင့် တွေ့စေခြင်းကရှောက်ကြားလိုက်ပါသည်ဟုငါသခင်အေးတော်ကိုရှောက်ကြဟုမှားလိုက်လေ၏တမန်တို့လည်းယာကုပ်ထံသို့ပြန်လာ၍ကျွန်တော်တို့သည် ကိုရောဤအကိုဧသောထံသို့ ရောက်ခဲ့ပါပြီ။သူသည် ကိုယ်တော်ကို တွေ့ခြင်းငှါလူလေးရာနှင့်ချီလာပါသည်ဟုလျှောက်ကြ၏။ထိုအခါယာကုပ်သည်အလွန်ကြောက်၍စိတ်ပူပန်လျှင်၊မိမိတွင်ပါသောလူစု၊သိုးဆိတ်စု၊နွားစု၊ကုလားအုပ်များတို့ကိုနှစ်စုခွဲ၍ထားလေ၏။အကြောင်းမူကား၊တစုကိုဧသောတွေ့၍လုပ်ကြံလျှင်ကြွင်းသောတစုလွတ်လိမ့်မည်ဟု ဆို၏ တဖန်ယာကုပ်ကအကျွန်ုပ်အဖအာဗြဟံ၏ဖျားသခင်အကျွန်ုပ်အဖဣဇေ၏ဖျားသခင်ဒါဝရဖျား ကိုတော်ကတင်ဤပြည်တင်ဤအမျိုးသားချင်းတို့ထံသို့ပြန်လော့ငါသည်တင်၌ကျေးဇူးပြုမည်ဟုမိန်တော်မူပါပြီအငယ်တစ်ဆယ်မှဆယ်နှစ်ကိုရောကျွန်၌ပြတော်မူသောဂုဏတစ္ဆာတော်အငယ်ဆုံးကိုမျှအကျွန်ုပ်မခံထိုက်ပါ အကျွန်ုပ်သည်အထက်ကဤရောမြစ်ကို လက်ဆွဲတောင်ဝေးနှင့်သာကူးပါ၏ယခုမူကားအပေါင်းသင်းနှစုဖြစ်ပါ၏တို့ဖြစ်၍အကျွန်ုပ်ကိုအကူအေးသောလက်မှကယ်လွတ်တော်မူမည်အကြောင်းဆုတောင်းပါ၏သူသည်လာ၍အကျွန်ုပ်ကို၎င်းသားများတို့ကို၎င်းတတ်မည်ဟုအလွန်စိုးရိမ်ပါ၏ကိုတော်ကငါသည်တင်၌အမှန်ဂျေစုပြု၍မရေတွက်နိုင်အောင်များပြားသော သမုတ်တရားတဲလုံးနှင့်မြတင်း၏အမျိုးအနွယ်ကိုငါဖြစ်စေမည်ဟု မိန်တော်မူပါပြီဟုတောင်းလျှောက်လေ၏အငယ်73မှ22ထိုအရ၌တညာပလုံးနေပြီးမှမိမိလက်ရှိဥစ္စာစုတဲကအကူအေးသောအားလက်ဆောင်ဆက်เสียဖို့စိတ်မှ200စိတ်တီ20သိုးမှ200သိုးတီ20နို့ဆိုတန်းငယ်နှင့်တကွနို့ညင့်ကလအုပ်မှ30နွားမှ40နွားတီ30 မြဲမ20နှင့်မြဲကလေး30တို့ကိုယူ၍အတီးအတီးတစုတချမ်းစီ ခွဲတန့်လျက်ကျွန်တို့လက်သို့အပ်ပြီးလျင်တင်တို့သည်ငါရှိမှကူးသွား၍တစုနှင့်တစုကိုခยีကွာစေလော့ဟု ကျွန်တို့အားမှားထားလေ၏ရှေးဥစွာတောသောသူကိုလည်းငါအကိုအေးတော်သည်တင့်ကိုတွေ့၍တင်ကအဘယ်သူ၏လူဖြစ်သည်။အဘယ်ရက်သို့တောသည် တင့်ရှိမှရှိသောတရိษံများကအဘယ်သူ၏ဥစ္စာဖြစ်သည်ဟုမေးလျင်ကိုရော့ကျွန်ယာကုပ်၏ဥစ္စာဖြစ်ပါ၏သခင်အေးသောအားဆက်သက်လိုက်သောလက်ဆောင်ဖြစ်ပါ၏သူသည်လည်းနောက်မှရှိပါ၏ဟုရှောက်ရမည်ဟုမှားထားလေ၏ထိုနည်းတူဒုတိယသူတတိယသူမှစ၍အဆုစုတို့နှင့်လိုက်တော်သူ အပေါင်းကိုလည်း သင်တို့သည်ဧသောနှင့်တွေ့လျှင်ဤသို့လျှောက်ရမည်ဟူ၍၎င်း၊ကိုယ်တော်ကျွန်ယာကုပ်သည်လည်းနောက်မှာရှိပါ၏ဟုကြားလျှောက်ရမည်ဟူ၍၎င်းမှာထားလေ၏။ယာကုပ်က၊ယခုငါ့ရှေ့တွင်ထွက်သွားသော လက်ဆောင်ဖြင့်သူ၏စိတ်ကိုငါဖြေမည်။နောက်မှမျက်နှာချင်းဆိုင်တွေ့သောအခါငါ့ကိုလက်ခံကောင်း လက်ခံလိမ့်မည်ဟုအကြံရှိသတည်း။ထိုသို့ယာကုပ်ရှေ့မှာလက်ဆောင်သည်အရင်ကူးသွား၍ သူကိုယ်တိုင်ထိုည၌လူအစုဝေးနှင့်အတူအိပ်၍နေ၏ညမကုံမီထ၍မယားနှစ်ယောက်ကျွန်မနှစ်ယောက်သားတစ်ဆယ်နှင့်တယောက်တို့ကိုဆောင်ယူ၍ရုပ်ဖုတ်ချောင်းရေတင်ရက်တို့ကူးလေ၏23မှ32ထိုတို့သူတို့ကိုယူ၍မိမိဥစ္စာရှိသည်မြတ်နှင့်တကားချောင်းတစ်ဖက်သို့ကူးစေပြီးမှယာကုပ်သည်တယောက်ထီးနေရ လူတူးသည်မိုးလင်းသည့်တိုင်အောင် သူနှင့်လုံးထွေးလေ၏ထိုသူသည်မိမိမနိုင်မှန်းကိုသိလျင်ယာကုပ်ပေါင်ချံကိုထိုး၍လုံးထွေးစဉ်တွင်ပေါင်စစ် ပြုတ်လေ၏ထိုသူကလည်းငါကိုလွတ်ပါ မိုးလင်းဆဲရှိပြီဟုဆိုလျင်ယာကုပ်က ကိုရိုဒီကျွန်ုပ်ကိုကောင်းချီးမပေးလျင်မတော်ရဟုဆို၏ထိုသူကလည်းတင်းအမိကအဘယ်သို့နည်းဟု မေးလျင်ယာကုပ်ဖြစ်ပါသည်ဟု ပြန်ဆို၏ နောက်၌သင်၏အမည်ကိုယာကုပ်ဟူ၍မခေါ်ရ။ဣသရေလဟူ၍ခေါ်ရမည်။အကြောင်းမူကား၊သင်သည်ဘုရားသခင်နှင့်၎င်း၊လူနှင့်၎င်း၊မင်းကဲ့သို့ပြိုင်၍နိုင်လေပြီဟုမိန့်တော်မူ၏။ယာကုပ်ကလည်း၊နာမတော်ကားအဘယ်သို့နည်း။အကျွန်ုပ်အားဘော်ပြတော်မူပါဟုမေးလျှောက်လျှင်၊ငါ့နာမကိုအဘယ်ကြောင့်မေးသနည်းဟုဆို၍ထိုအရပ်၌ကောင်းကြီးပေးတော်မူ၏။ထိုအရပ်ကို ပေညေလဟု၍ယာကုပ်သည်သမုတ်လေ၏အကြောင်းမူကားငါသည်ဖျားသခင်ကို မျက်နှချင်းဆိုင်၍ဖူးမြင်ရတော်လဲအသက်ချမ်းသာပြီဟုဆိုသည်ပေနွေလအရက်ကိုယာကုပ်လွန်သွားသောအခါနေထွက်ချိန်ရှိ၍သူသည်ထိုနှင့်တော်လေ၏ထိုတို့ယာကုပ်၏ပေါင်ချံအကျော်ကြီးကို ထိုးတော်မူသောကြောင့်ဣဒေလအမျိုးသားတို့သည် ပန်ချံ၌ရှိသောအကျော်ကြီးကိုယနေ့တိုင်အောင်မစားရှောင်လေ့ရှိကြ၏